အခန်းကြီး9အငယ်1မှ3ထိုလ24ရက်နေ့တွင်ဤဒေလအမျိုးသားတို့သည်အစာရှောင်လျက်ရှော်တေအဝတ်ကိုဝတ်လျက်ကို၌မြေမှုန့်ကို တင်လျက် စီဝေးကြ၏ထိုအခါဣဒရေလအမျိုးစစ်ဖြစ်သောသူတို့သည်တပားမျိုးသားရှိသည်များတို့နှင့်ကွာ၍ကိုအပြစ်နှင့်ဘိုးဘေးတို့၏အပြစ်များကိုဖော်ပြတောင်းပန်ကြ၏မိမိတို့နေရာ၌ရက်နေ မိမိတို့ဘုရားသခင်ထာဝရဘုရား၏ပညတ်တိကျမ်းစာကိုနေ့လေးစုတစုဖတ်ကြ၏အပြစ်ကိုဖော်ပြတောင်းပန်၍မိမိတို့ဘုရားသခင်ထာဝရဘုရားကိုနေ့လေးစုတစုကိုးကွယ်ကြ၏အငယ်လေးမှခုနှစ်ထိုအခါလေဝိသားယောရှုဗာနိကမြေလရှေဘနိဘုံနိရှေယပိဗာနိခေနနိတို့သည်ပလင်ပေါ်မှရက်၍ သူတို့၏ဘုရားသခင်ထာဝရဘုရားအားကြီးစွာသောအသံနှင့်ကြွေးကြော်ကြ၏။တဖန်လေဝိသားယောရှု၊ကပ်မျေလ၊ဗာနိ၊ဟာရှဗနိ၊ရှေရဘိ၊ဟောဒိယ၊ရှေဗနိ၊ပေသိတို့က၊ထကြလော့။သင်တို့၏ဘုရားသခင်ထာဝရဘုရားသည် အစဉ်အမြဲမင်္ဂလာရှိတော်မူစေသတည်းဟုကောင်းကြီးပေးကြလော့။ကောင်းကြီးပေးခြင်း၊ချီးမွမ်းခြင်းအမျိုးမျိုးထက်ကြီးမြင့်၍ ုံကြီးသောကိုရောဤနာမသည်မင်္ဂလာရှိပါစေတည်းကိုရောသာလျင်သာရဖျားဖြစ်တော်မူ၏အမြင့်ဆုံးသော ကောင်းကင်နှင့် ကောင်းကင်ဘူချေအပေါင်းတို့ကို၎င်းမြေကြီးနှင့်မြေကြီးပေါ်မှရှိရှိသမျှတို့ကို၎င်းပင်လယ်နှင့်ပင်လယ်၌ပါသမျှတို့ကို၎င်းဖန်ဆင်းတော်မူ၏အလုံးစုံတို့ကိုစောင့်မတော်မူ၏ကောင်းကင်ဘူချေတို့သည် ကိုရောကိုကိုးကွယ်ကြပါ၏ ။အိုထာဝရအရှင်ဘုရားသခင်ကိုရိုဒီအာပြန်ကိုရွေးချယ်၍ခါလရဲပြည်ဥရမြို့မှခေါ်ခဲ့ပြီးလျှင်အာပြန်ဟံဟူသောအမည်ကိုပေးတော်မူ၏အငယ်ရှိမှဆနှစ်ရှိတော်၌သူ့သဘောဖြောင့်ဒီကိုတွေ့သောကြောင့်ခန္ဒနီပြည်ဟိတ်တိပြည်အာမောရိပြည်ဖေရစိပြည်ယေဗုတိပြည်ဂိရဂါရှိပြည်တို့ကို အာဗြဟံအမျိုးအနွယ်အားငါပေးမည်ဟု ဝန်ခံသည်အတိုင်းသစ္စာတော်မပျက်ပြုတော်မူ၏။အဲဂုတ္တုပြည်၌အကျွန်ုပ်တို့၏ဘိုးဘေးများခံရသောညှဉ်းဆဲခြင်းကိုမြင်၍၊ဧဒုံပင်လယ်နားမှာသူတို့အော်ဟစ်သောအသံကိုကြားတော်မူ၏။ဖါရောဘုရင်နှင့် သူ၏ကျွန်များ၊ပြည်သူပြည်သားအပေါင်းတို့သည်အကျွန်ုပ်တို့၏ဘိုးဘေးတို့ကိုစော်ကားစွာပြုသောကြောင့်၊ကိုယ်တော်သည်ကြည့်ရှု၍နေတော်မမူ ထိုပြည်သားတို့၌နိမိတ်လက္ခဏာနှင့်အံ့ဘွယ်သောအမှုတို့ကိုပြတော်မူ၍၊သိတင်းတော်သည်ယနေ့တိုင်အောင်ကျော်စောလျက်ရှိပါ၏။သူတို့သည်ပင်လယ်အလယ်၌မြေပေါ်မှာရှောက်သွားမည်အကြောင်း၊သူတို့ရှေ့မှာပင်လယ်ကိုခွဲတော်မူ၏။ညှဉ်းဆဲသောသူတို့ကိုကား၊နက်သောရေထဲသို့ကျောက်ကိုပစ်သကဲ့သို့ပစ်တော်မူ၏။ထိုမှတပါး၊နေ့အချိန်၌မိုဃ်းတိမ်တိုင်အားဖြင့်၎င်း ညအချိန်၌သူတို့တွားရလမ်းကို လင်းစေသောမိတိုင်အားဖြင့်၎င်းသူတို့ကိုပို့ဆောင်တော်မူ၏အငယ်73မှ76ကိုရိုတိုင်လဲတိနာတောင်ပေါ်သို့ဆင်းသက်၍မိုးကောင်းကင်တဲကဗျာဒိတ်တန်ကိုလွတ်သည်ဖြင့်ဟုတ်မှန်ဖြောင့်မတ်သောစီရင်ထုံးဖွဲ့ချက်ပညာတရားတို့ကို အပ်ပေးတော်မူ၏တန်ရှင်းသော ဥပုံနည်းရတော်ကိုဖော်ပြ၍ ကိုရောကျွန်မောရှေအားဖြင့်နီးနာဥပရေတပညာတရားတို့ကိုလည်းထားတော်မူ၏သူတို့မွတ်သိခြင်းနှင့်ရေငတ်ခြင်းကိုပြေစေခြင်းငှာမိုးကောင်းကင်မုန်နှင့် ကြောက်သေးကထုတ်သောရေကို ပေးတော်မူ၏သူတို့ပိုင်ဖို့ကျိန်ဆူတော်မူသောပြည်ထဲသို့ဝင်၍တင်းယူမိအကြောင်းမိန်တော်မူ၏တို့ရတွင် အကျွန်ုပ်တို့ဘိုးဘေးတို့သည်မာနထောင်လွှား၍ခိုင်မာသောလေပင်နှင့် ပညတ်တော်ကိုနားမထောင်ကြ။19သူတို့တွင် ပြုတော်မူသောအံ့ဘွယ်သော အမှုတို့ကို မအောက်မေ့၊အာဏာတော်ကိုငြင်းဆန်လျက်၊လည်ပင်းခိုင်မာသည်ဖြစ်၍၊ကျွန်ခံရာအဲဂုတ္တုပြည်သို့ ပြန်လိုသောငှါ၊လူကြီးတဦးကိုချီးမြှောက်ကြ၏။20သို့ရာတွင် ကိုယ်တော်သည်အပြစ်ကိုဖြေတတ်သောဘုရား ချစ်တနာခြင်းမေတ္တာကရုဏာနှင့်ပြည့်စုံ၍စိတ်ရှည်ခြင်းကျေးဇူးပြုခြင်းနှင့်ကျယ်ဝသောဖျားဖြစ်တော်မူသောကြောင့်သူတို့ကိုစွန့်ပစ်တော်မမူထိုမြတ်မက သူတို့သည်နွားတငယ်အယုတ်ကိုတွန်း၍အိုဣဒရေလမျိုးဤဖျားသည်တင့်ကိုအေဂုတုပြည်မှနှုတ်ဆောင်သောတင်ဤဖျားဖြစ်တော်မူ၏ဟုဆိုလျက်အလွန်ပြစ်မှားတော်လဲကိုရိုဒီအထူးသဖြင့်တဏတတော်ဖျားဖြစ်တော်မူ၍ တော၌သူတို့ကိုစွန့်ပစ်တော်မမူနေ့အချိန်၌လမ်းပြသောမိုးတိမ်မပြောက်ညအချိန်၌သူတို့တွားရလမ်းကိုလင်းစေသောမိတိုင်လည်းမကွယ်သူတို့အားတွင်တင်စရာဖို့ကောင်းသောဝိညာဉ်တော်ကိုပေးတော်မူ၏သူတို့စားရသောကိုရောဤမာနကိုရုပ်သိမ်းတော်မမူသူတို့အငတ်ပြေစီခြင်းဟံရေကိုလည်းပေးတော်မူ၏အငယ်27မှ30 အနှစ်40ပတ်လုံးသူတို့ကိုအနှင်းမဆင်းရဲစေခြင်းဟာကျွေးမွေးတော်မူ၏သူတို့အဝတ်မဟောင်းမနှွမ်းရသူတို့ခြေသည်လည်းမပွန်းမယုံရနောက်မှတပါးမျိုးသားတို့ဤတိုင်းနိုင်ငံများကို သူတို့အားအကုန်စင်ဝေဖန်၍ပေးသနာတော်မူသည်ဖြင့်သူတို့သည် ဟေရှဘုန်ရှင်ဘီရင်ရှိဟုန်နှင့်ဘာရှန်ရှင်ဘီရင်ဩဂတ်အစိုးရသောပြည်တို့ကိုသိမ်းယူကြ၏ သူတို့သားမြေးတို့ကိုမိုဃ်းကောင်းကင်ကြယ်ကဲ့သို့များပြားစေတော်မူ၏။အကြင်ပြည်ထဲသို့ သူတို့ဝင်၍သိမ်းယူမည်အကြောင်းသူတို့၏ဘိုးဘေးတို့အားဂတိထားတော်မူ၏။ထိုပြည်ထဲသို့သွင်းတော်မူသဖြင့်၊သားမြေးတို့သည်ဝင်၍သိမ်းယူကြ၏။သူတို့ရှေ့မှာထိုပြည်သားခါနနိလူတို့ကိုနှိပ်စက်တော်မူ၍၊ရှင်ဘုရင်အစရှိသောပြည်သူပြည်သားတို့ကို ပြုကျင်သမျှပြုအပ်သောအခွင့်နှင့်သူတို့လက်သို့အပ်တော်မူ၏ထိုတို့သူတို့သည်ခိုင်ခံ့သောမြို့များ မြေကောင်းသောပြည်ဥစ္စာနှင့်ပြည့်သောအိမ်တူးပြီးသောရေတွင်များပြားသောစပြည့်ဥယျင်တန်လွင်ဥယျင်အတီးတီးသောအပင်တို့ကိုသိမ့်ယူ၍ဝါစွာစားတောက်လျက်အသားဆူဖြိုး၍ခြေဆုတော်ကျွယ်ဝခြင်း၌မွေ့လျော်ကြ၏တို့ရတွင်အမိန်တော်ကိုနားမထောင်ပုန်ကန်လျက် တရားတော်ကိုကြောနောက်သို့ ပြစ်ထားကြ၏အထံတော်သို့ ပြန်လာစေခြင်းငှာဆုံးမသောကိုရောဤပရောဖက်တို့ကိုတတ်၍အလွန်ပြင်းပန်းခြင်းကို ပြုကြ၏ထိုကြောင့်သူတို့ကိုနှောက်ယှက်သောယန္တုလက်သို့ အလိုက်တော်မူ၏ဆင်းရဲခံရ၍ကိုရောကိုအဟိကြသောအခါကောင်းကင်ဘုံကနားထောင်၍ဂုဏကျေးဇူးတော်ကျွယ်ဝသည့်အတိုင်းယန္တုလက်မှကယ်လွတ်သော ယေရှုရှင်တို့ကို ပေါ်ထွန်းစေတော်မူ၏တဖန်ချမ်းသာရသောအခါရှေ့တော်၌ဒုစရိုက်ကို ပြုပြန်ကြသောကြောင့်ရန်သူအစိုးရမည်အကြောင်းတဖန်အပ်တော်မူ၏သူတို့သည်ပြန်လာ၍ကိုရော့ကိုအဟိကြသောအခါကောင်းကင်ဘုံကနားထောင်၍ဂုဏတော်ရှိသည့်အတိုင်းအထက်ထကယ်တင်တော်မူ၏တရားတော်ကိုကျင့်ပြန်စေခြင်းငှာဆုံးမတော်မူတော်လဲ သူတို့သည်နားမထောင်မာနထောင်လွှားကြ၏ကျင့်သောသူ၌အသက်ရှင်เสียအကြောင်းဖြစ်သောစီရင်တော်မူချက်တို့ကိုလွန်ကျူးကြ၏ခိုင်မာသောလေပင်နှင့်ယုံလျက်နားမထောင်ဘဲနေကြ၏နှစ်ပေါင်းများစွာ သူတို့ကိုတီးခံ၍ကိုရောဤပရောဖက်တို့၌ရှိသောကိုရောဤဝိညာဉ်အဖျင်ဆုံးမတော်မူတော်လဲသူတို့သည် နားမထောင်သောကြောင့်ဤပြည်သူပြည်သားတို့လက်သို့အပ်တော်မူ၏ အငယ်31မှ38တို့ရတွင် ကိုရိုဒီချစ်တနာချင်းမေတ္တာကုဏနှင့်ပြည့်စုံသောဖျားဖြစ်၍ကုဏတော်ကျွယ်ဝသောကြောင့်သူတို့ကိုရှင်းရှင်းဖြစ်စည်းတော်မမူစွန့်ပစ်တော်မမူတို့ဖြစ်၍အိုကျွန်ုပ်တို့၏ဖျားကြီးမြတ်၍မဟာတကုနှင့်ပြည့်စုံလျက်ကြောက်မဲ့ဖွယ်သောဖျားဂုဏဗြိညင်တော်ကိုစောင့်တော်မူသောဖျားအာရှုရိရှင်ဘီရဲ့လက်ထက်မှဆ၍ ယနေ့တိုင်အောင်အကျွန်ုပ်တို့ရှင်ဘရင်မူမတ်ယေပရောဟိတ်ပရောဖက်အဆွေအမျိုးတကြီးကိုရောဤလူအပေါင်းတို့အပေါ်သို့ရောက်သောဘေးဒဏ်ရှိသည်များကို ပမာဏမပြုဘဲနေတော်မမူပါနှင့်ကိုရောမူကားအကျွန်ုပ်တို့အပေါ်သို့ရောက်စေသည်များသော အမှု၌တရားတော်မူ၏အကျွန်ုပ်တို့သည်မတရားသဖြင့်ပြုကြပြီကိုရောသည်တရားသဖြင့်သာစီရင်တော်မူပြီး အကျွန်ုပ်တို့ရှင်မြေမူမတ်ယေပရောဟိအဆွေအမျိုးတကြီးတို့သည်တရားတော်ကိုမဆောင်ပေးထားတော်မူသောပညာများနှင့်တက်သေးခံချက်များတို့ကို နားမထောင်ကြကြီးသောဂျေစုကိုပြုလျက်အပ်ပေးတော်မူ၍သူတို့ပိုင်သောနိုင်ငံတနာတော်မူသောပြည်ကြီးပြည်ကောင်း၌နေရတော်လေအမှုတော်ကို မဆောင်မရွက်မိမိတို့ပြုသောဒုစရိုက်ကို မရှောင်ဘဲနေကြပါ၏ဘိုးဘေးတို့သည် အလွန်မြတ်သောအသီးနှံကို စားရသောအခွင့်နှင့် သူတို့အားပေးသနာတော်မူသောပြည်၌အကျွန်ုပ်တို့သည်ယနေ့အစေခံကျွန်ဖြစ်ကြပါ၏သူကျွန်ခံရကြပါ၏အကျွန်ုပ်တို့အပြစ်ကြောင့်အကျွန်ုပ်တို့အပေါ်မှာခံထားတော်မူသော ရှင်မြင်တို့သည်ဤပြည်၌ကြွယ်ဝစွာဖြစ်သောအသီးနှံကိုသိမ်းဆာမြဲရှိကြပါ၏ အကျွန်ုပ်တို့၏ကိုနှင့်တိရစ္ဆာန်များကိုသူတို့သည် ကိုအလိုလျောက်အဆိုးပိုင်၍အကျွန်ုပ်တို့သည်အလွန်ဆင်းရဲခံလျက်နေရပါသည်ဟုမွဲ့ဆိုကြ၏ထိုအကြောင်းအရာများကိုငါတို့သည်ဆင်ခြင်ပြီးမှတစ္ဆာပြု၍စာချုပ်ကိုလည်းရေးထားလျက်ငါတို့အကြီးကဲယေပရဟိတ်လေဝိသားတို့သည်တစိ့ခတ်ကြ၏